အခန်းကြီး7နှင့်အငယ်1မှ30ယေဟုနန်းဆန်9နှစ်တွင်ယောရှသည်အသက်9နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌အနှစ်40စိုးစံ၏မေရောကာဘေရရှေဘမြို့သူဇိပိအမည်ရှိ၏ယေဘရဟိယောယဒတွင်တင်သောကာလပတ်လုံးယောရှသည်သာရဖျားရှိတော်၌ တရားသောအမှုကိုပြု၏သို့ရာတွင် မြင့်သော အရတ်တို့ကို မပယ်ရှားသောကြောင့်၊လူတို့သည်ထိုအရပ်တို့၌ယဇ်ပူဇော်၍နံ့သာပေါင်းကိုမီးရှို့ကြ၏။ယောရှမင်းကလည်း၊ဗိမာန်တော်ထဲသို့သွင်းသော အလှူဥစ္စာကို ရောင်း၍ရသောငွေ၊စာရင်းဝင်သော သူတိုင်းကိုယ်အတွက်ပေးသောငွေ ကိုဖိုးပြတ်၍ရသောငွေအလိုလိုလှူသောငွေရှိသမျှကိုယေဘုဟိတ်တို့သည်မိမိတို့အတိကျွမ်းလှူသည့်အတိုင်းခံယူ၍ဗိမာန်တော်ပြိုပြက်ရာရှိသမျှတို့ကို ပြုပြင်ကြစေဟုယေဘုဟိတ်တို့အားမိန်တော်မူ၏သို့တော်လည်းယောရှမင်းကြီးနန်းဆန်23နှစ်တွင်ယေဘုဟိတ်တို့သည်ဗိမာန်တော်ပြိုပြက်ရာတို့ကိုမပြုပြင်ကြသေးထိုအခါယောရှမင်းကြီးသည် ယဇ်ပုရောဟိတ်ယောယဒနှင့်အခြားသောယဇ်ပုရောဟိတ်တို့ကိုခေါ်၍၊သင်တို့သည်ဗိမာန်တော်ပြိုပျက်ရာတို့ကိုအဘယ်ကြောင့်မပြုပြင်ဘဲနေကြသနည်း။နောက်တဖန်အသိအကျွမ်းလှူသောငွေကို ကိုယ်တိုင်မယူကြနှင့်။ဗိမာန်တော်ပြိုပျက်ရာတို့ကို ပြုပြင်ဘို့ရာအပ်ကြလော့ဟုဆိုသည်အတိုင်း၊ယဇ်ပုရောဟိတ်တို့သည် နောက်တဖန်လူများလှူသောငွေကိုမခံရ။ဗိမာန်တော်ပြိုပျက်ရာကိုလည်းမပြုပြင်ရဟု ဝန်ခံကြ၏။ ယေဘုဟိတ်ယောဒသည်တစ်တာကိုယူ၍အဖုံးကိုဖောက်ပြီးလျင်ဗိမာန်တော်အထဲသို့ဝင်သောလမ်းလက်ရဘက်ရစ်ပလင်နားမှထားလေ၏ဗိမာန်တော်သို့ဆောင်ခဲ့သောငွေရှိသမျှကိုတကားဆောင်ယေဘုဟိတ်တို့သည်တစ်တာထဲမှထားကြ၏ငွေများသည်ကို သိမြင်လျင်ရှင်မြင်းဤစည်းတော်ကြီးနှင့်ယေဘုဟိတ်မင်းသည်လာ၍ဗိမာန်တော်၌စုသောငွေကိုထုတ်ထားလျက်စည်ရင်းယူ၏ အငယ်7မှ21ထိုတို့ချိန်ထားသောငွေကိုဗိမာန်တော်အုပ်အမှုတော်ဆောင်တို့၌အပ်၍ဗိမာန်တော်၌အလုလုသောလက်သမားပယံသမားကြောက်စစ်သမားတို့အတွက်ဗိမာန်တော်ပြိုပြက်ရာကိုပြုပြင်เสียကြောက်နှင့်တစ်သားကိုဝယ်၍ဂုံသမျှသောအတွက်ပေးဝေကြ၏ဗိမာန်တော်အဖို့ငွေဖလားမိညံ့အင်ဒိုတဘိုးရွှေတစားငွေတစားတို့ကို ထုံငွေနှင့်မလုတ်သေး အလုလုသောသူတို့အားသာပေး၍ဗိမာန်တော်ကို ပြုပြင်ကြ၏အလုလုသောသူတို့အားပေးစေခြင်းဟံငွေကိုလက်ခံသောသူတို့သည်တစ္ဆာဆောင်သောသူဖြစ်သောကြောင့်စည်ရင်မပေးကြဒုစရိုက်ငွေအပြစ်ငွေကိုမူကားဗိမာန်တော်သို့မတွင်ဘဲယေပရောဟိတ်တို့သည် ယူကြ၏ထိုအခါရှုရိရှင်မြေဟာဇေလသည်ဂါသမြို့ကိုစစ်ချီ၍တိုက်ယူပြီးမှ ယေရုရှလင်မြို့သို့ခြီအံ့သောငါအားထုတ်လေ၏ယုဒရှင်ဘုရင်ယောရှသည်ဘိုးတော်ဘေးတော်ဒီဟုသောယုဒရှင်ဘုရင်ယောရှဖတ်ယေဟောယံအာဂစီလူသမျှသောတစားနှင့် ကိုယ်တိုင်တန်ရှင်းစေသမျှသောတစားများဗိမာန်တော်ဗန္တာနန်းတော်ဗန္တာတွင် တွေ့သမျှသောရွှေကိုယူ၍ရှုရိရှင်ဘုရင်ဟာဇေလထံသို့ပေးလိုက်သောကြောင့်ဟာဇေလသည်ယေရုရှလင်မြို့ကို ထား၍သွား၏ယောရှပြုမှုသောအမှုအရာကျွင်းလေသမျှတို့သည်ယူဒရာဇဝင်၌ရေးထားလျက်ရှိ၏ထိုမင်းဤကျွန်ရှိမသားယောဇပတ်နှင့် ရှိမရိတ်သားယေဟောဇပတ်တို့သည် ထား၍တင်းဖွဲ့ပြီးလင်တိလရွာသို့တွားသောလံမိလုံးဆန်နန်းတွင်ယောရှကိုတေအောင်လှုပ်ကြံ၍ဘိုးဘေးတို့နှင့်အတူဒါဝိဒ်မြို့၌ တင်းကြိုကြ၏။သားတော်အာမဇိသည်ခမည်းတော်အရာ၌နန်းထိုင်၏။